ဇာလံကျန်ခန်းကြီးတရားနဲ့တအငယ်1မှ6ငါသည်တနာဆုံမဲ့ခြင်းတရားသဖြင့်စီရင်ခြင်းကိုအကြောင်းပြု၍တည်ခြင်းဆိုပါမည်။အိုထာဝရဘုရားရှေ့တော်၌တည်ခြင်းဆိုပါမည်။စုံလင်သောတရားအတိုင်းပညာတည်းနှင့်ကျင့်ပါမည်။ကိုတော်သည်အကျွန်ုပ်စီတို့အဘယ်ကာလမှကြွလာတော်မူမည်နည်း။ကိုအိမ်တွင်တန်ရှင်းသောစိတ်နှလုံးနှင့်ကျင့်ပါမည်။ အဓမ္မအမှုရာကိုမျက်မှောက်မပြုပါလံလွဲသော သူ၏အမှုကို ရွံရှာသည်ဖြစ်၍ငါ၌မမီမကပ်ရတဘောကောက်သောသူသည်ငါထံမှ ထွက်သွားရမည်မကောင်းသောသူနှင့်ငါမပေါင်းဖော်မိမိအိမ်ဤချင်း၏အထရေကိုတိတ်ဆိတ်စွာဖျက်သောသူကိုငါပယ်ဖြတ်မည်မျက်နာထောင်လွှား၍စိတ်မြင့်သောသူကိုတီးမခံတစ္ဆာရှိသောပြည်သားတို့သည် ငါထံမှာနေမိအကြောင်းသူတို့ကိုငါကြည့်ရှုမည်စုံလင်သောတရား၌ကျင်လေသောသူသည်ငါ၏အမှုကို ဆောင်ရွက်ရမည်အငယ်ခုနှစ်မှရှစ်လှည့်စားတတ်သောသူမူကားငါအိမ်၌မနေရမှုသာစကားကိုပြောတတ်သောသူသည်လည်းငါမျက်မှောက်၌အခွင့်မရှိရသို့သောမှုကိုပြုသောသူအပေါင်းတို့ကိုသာရဖျား၏မြို့တော်မှပယ်ဖြတ်မိအကြောင်း မတရားသောပြည်သားရှိသမျှတို့ကိုစောစောဖျက်ဆီးလေအံ့သတည်း